1344ခုနှစ်ပထမဝါစုလပြည့်နှစ်သာသနာမလဝိတောရဏီတိန်တော်ကြီးအတွင်၌ဟောကြားသောဩဝါဒတရားတော်ဘာသာရေးကြောအများကြီးတာပဲတရားမဆိုရင်ကြောနေဝါစုဝါစု မတိုင်းရပြန်မဲ့ပုဂ္ဂိုလ်တွေနဲ့ဟောရင်းကြီးရပါစင်နေတဲ့ပုဂ္ဂိုလ်တွေအဲဒီဆိုဒီလိုဆိုတာသူဒီကြည့်ရတဲ့ကောင်းလားဒီရင်းကြီးတဲ့ပုဂ္ဂိုလ်တွေနဲ့ဟောရင်းကြည်ရင်းနေတဲ့ပုဂ္ဂိုလ်တွေ ဒီရအထုခါသောပုဂ္ဂိုလ်တို့သဘောရင်းလုံးနေဝတိကမဆင်းတော့ဘူးဒီရမှာသာမှာအောင်ပုဂ္ဂိုလ်တွေကတော့ဒီဒီတော့မှာသာသနာပြုဟောပြောနေတဲ့ပုဂ္ဂိုလ်တွေအဲဒီပုဂ္ဂိုလ်တွေတော့ငါမှ သာနာယူရကြတဲ့ဆောင်ရနေတာမဟုတ်ခင်နဲ့ပြင်တော့အဲဒီကုသိုလ်တွေငါနေတဲ့ပုဂ္ဂိုလ်ရဲ့ဒီမတော်ဟိုရှိအဟောင်းနေတယ်မတန်နိုင်အဟောင်းနေရှင်ဆရာဖြစ်ဒီမှာဆရာရဲ့ပုံစံနဲ့မဟုတ်ဘူးဆရာရဲ့ဒီလိုတဲ့ပုဂ္ဂိုလ်တွေကဆန်းဆန်း သေးဘူးဆိုတာအထူးကြီးပြီးရောဒီမှာနေရာနဲ့ဆေးကူအောင်လာနေတယ်ဆိုတော့ဒါတော့သိတယ်ခဏတစ်ခုဆိုတော့လည်းရဆရာကြီးနေလို့ရှိရင်ဆရာသူတို့ဌာနအကြီးအနေနဲ့ဆရာတို့ရန်ကြောက်တယ် ဌာန်ဌာနဖြစ်တဲ့အတိုင်းမိမိတို့အထုခွေလည်းတင်းငင်းချင်းချင်းဒီဆိုလို့ပြောင်းအထုခွေရအရေးကြီးရဲ့ရွယ်လည်းကြီးစာပေလည်းဘုရားရှိတဲ့ပုဂ္ဂိုလ်တွေဆိုရင်တော့ဒီမှာလည်းကြီးနေပြီးတော့ သာသနာပြုနိုင်ကြလို့ရှိရင်လည်းအမှန်ကောင်းပါပါပဲ။သာသနာပြုနိုင်တော့ကောင်းမှာ။ဒါနဲ့မြတ်စွာဘုရားသာသနာပြုမှာသာသနာပြုနိုင်တာလည်းဒီကြီးရော။သာသနာပြုတာကိုယ်တိုင်လည်းကြည်ကြံနေတာအထုကိုယ်တွေ့ပါမှရှုခွင့်ရှိအောင်ရှင်းရှင်းရှင်းလင်းအောင်အထုပြီးတော့ ။ဘုရားနေလည်းကျေးဇူးနဲ့ဟောပြောနေသာလာပြုနော်။ဆောင်ရပါရင်ကောင်းတာပါ။အကျဉ်းဆောင်ရပါလေ။ဘုရားမဆောင်နိုင်မင်းနဲ့ဆိုတော့လား။ကျိုးမြောက်မဆောင်နိုင်မင်းနဲ့ဆင်းလိုက်ခြင်းမှာဒီလိုလာလို့တော့မတော်တော့ဘူး။ ဘာမှလည်းဒီနေ့အခုပြောကြတာမရှိဘူး။ရောအိပတ်ဆုံးဒုက္ခစေရှိတာပါ။1344ခုနှစ်ဝါဇုလကွယ်နေ့ဩဝါဒတရားတော် ချွေးရင်မှအင်းဒီကိုချွေးလို့ဒီလိုအကြောင်းပြောနေတာလည်းမပြောဘူးဘာမှမပြောအစပြိုက်သာနာတော်မှာရောက်ပြီးနေရဆုံးတော်တဲ့ချွေးရဲ့ကျင်းနေကိုအရေးကြီးပါတယ် မိသိခါပုဂ္ဂိုလ်ယိုတိလေးလေးစားစားပြင့်နေတဲ့ပုဂ္ဂိုလ်တွေကြောင်းကြည့်ပြီးတော့မိတို့လည်းပဲမိသိခါပုနဲ့ယိုတိလေးလေးစားကျင့်မှုအရေးကြီးပါတယ်မိမတို့ကြတာတော့ဒီမှာတခါတည်းလေးမရှိကြတာကပြောတော့သင်္ကန်းလေးလူဝတ်လို့ ချုပ်ထားပြီးတော့ဒီအဝတ်ထည်ကြီးတွေဝင်လာတယ်ရှိတယ်ဆိုတော့အဲမတော်ရုပ်ဆက်ကြီးတော်ရုပ်ဆက်ဒီဆိုရတယ်မှာအဲ့လိုပဲဆရာသမားတွေကလည်းမဆုံးမလို့ပြောရတယ်ဒီမှာနေဒီမှာဒီမှာနေယူလို့ အဝတ်ကြီးတွေဝတ်ပြီးတော့နင်းနေတဲ့နေရာကြတာအမိကိစ္စဝင်နင်းနေအာမနေလို့ရှိရင်မိကိစ္စဝင်နေရောနဲ့နေပါတော့အတိအကျလည်းရှိတယ်။ကာယပတ်ကြီးနဲ့စပြီးတော့ကိုယ်မြတ်စွာဘုရားဆုံးမထားတဲ့အတိုင်းကြားထားတဲ့အတိုင်းဒီကျင့်နေထိုင်မှုဂိင်္ဂနာတွေမှာလည်း မိမိတို့ဆရာသမားတွေကသုံးမမှုမရှိတာနဲ့ပေါ်ရော့နေတယ်ရှိတတ်တယ်အဲဉာဏ်ကြောင့်ကိုယ်ဆရာသမားတွေမဟုတ်ဘူးဆရာတော်ပုဂ္ဂိုလ်တွေကမိမိတခါဘုရားစပြီးတော့အချိုးရကျင့်နေသူအဲ့ဒီပုဂ္ဂိုလ်တွေနဲ့တူလိုက်ပြီးတော့ကျင့်တာကောင်းကိုယ်ဆရာသမားတွေမြင်မဟုတ်ဘူးမြင်မိတခါဘုရားဒီညွတ်တဲ့နီး မြင်နေရအရေးကြီးပါတယ်ဒီမှာလဲဒီအားထုတ်နေတဲ့ပုဂ္ဂိုလ်တွေကတရားရရအောင်အားထုတ်ကြတာဒီသာနာတွင်အဲဟောဟောတွင်ဟောတွင်အထုတာလည်းရှိဝါဘာအထုတာလည်းရှိ ဘောဘာမှာတော့လူလလလတို့အထုရကြအဝရင်းကြလို့ရှိရင်တော့ဌာနမှာနည်းနည်းတော့ရရှိစင်ကြေဖို့ပို့ပြီးတော့အရေးကြီးပါတယ်ဘောဘာမှာတော့အပြည့်ပြည့်လာတို့ဝိသတိဉာဏ်နဲ့ပြီးတောင်းနေရှိဘောရင်းဆိုတော့ဝိသတိဉာဏ်နဲ့တောင်းရှိတော့ဟောရဟောရမှာဆိုရင်ဒီနည်းနဲ့ အညီအညွတ်မြေထိုင်ဝကျင်းမှုအရေးကြီးဒီလိုဒုလဘရော်တွေကခဏလေးပြုတ်ဝါရင်းတော့နေပြီးတော့ပြန်ထွက်မယ်ဆိုတဲ့ဥစ္စာတွေလားသိတယ်မြန်ကြတာဥစ္စာတွေဝါရင်းတရားအထုတ်ပြီးတော့ပြန်ထွက်မယ်ဆိုတဲ့ဒါရင်းမြန်ကြတာ ဝါငယ်တဲ့ပုဂ္ဂိုလ်တွေလည်းပဲကျေရနာဤစဉ်အထုံးမှငယ်ကြတယ်ဒီနိဒိခဘုရားဒီလေးလေးစားစားယူစာအထုပ်ဖို့အရေးကြီးပါတယ်ဒီဩဝါဒပေးနေတဲ့ဆရာတော်တွေကလည်းမိတို့ ဩဝါဒကအမည်နဲ့ဥမာတရားထုတ်နေတဲ့ပုဂ္ဂိုလ်တွေဒီကြာစီပြပြီးတော့အရှင်မင်းလာတဲ့ဩဝါဒပေးပါအရင်ပြုအောင်အရှင်စင်ဒီအောင်ညကြပြီးတော့ပေးတာကောင်းပါဒီကတော့မသိပါဘူးဘယ်သူပဲဝါရယ်ဆိုမသိဘူးလေမတွေ့ရဘူးတွေ့ရလည်းမလို့ပါဘူးပြအဲဒီ သာသနာ့ရဲ့အမြဲဆုံးမလည်းရိုးရိုးကြည့်ရိုးရိုးကြည့်မှပြီးတင်တာမဟုတ်ဘူးဒီကကျင့်ပြီးသွားလို့ရှိရင်နောက်လည်းအများအားကျင့်သွားဖို့ရည်ကြည့်ပါလားတရားသာသနာတော့တရားဆုံးမတော့ဒီနိုင်နာပြီးအထုံးနေတာညာဖြစ်မှဒီနေ့ညကာလပါလို့ဒီလိုကျင့်မှမှာပေါ့တရားဆုံးမဒီတိုင်းနာပြီးကျင့်ဒါမှသူကဒီကင့်ပြီးတော့ဒီလိုတရားတွေဖြစ်ပွားတယ် အဲဒီဒီနိဒိခဝနဲ့စပ်ပြီးတော့အစာစားရရညီညီနဲ့တင်းနေတင်းနေပြင်းအရေးကြီးပါလားရှားရတဲ့ရေးတွေမှာဆိုလို့ရှိရင်ဒီဘိနဲ့စားရအရေးထားအရေးကြီးပါလားခါကြံလေးဒီဗမာနဲ့ဗမာနဲ့ခါကြံစားရတာတိတ်ကြံဖြစ် အဲဒါလည်းအများကောကိုနင်းနေလို့ရှိရင်ဒီဘိန်းနဲ့ပဲကောင်းတယ်ဒီဘိန်းနဲ့အဲတော့ဇာဓမ္မတွေကဘာကောလူရတဲ့နေရာတွေပါကြရင်လည်းငါးယုံပြီးတော့ဒီမှာကြောင့်မငါးယုံဘုံမေးကြဖို့ပြောတာအနာတချို့ကလေးဒီငါးဝဇပုဂ္ဂိုလ်မယုံရင်လည်းသူတို့တော့ သင်တော်ကိုကြည့်ပြီးတော့နေပြီးတော့လက်ရှိကပြောတယ်အခုအဲလိုခဏတစ်ချုပ်ကလေးမျိုးပဲနဲ့ဆရာရှင်နေတဲ့ပုဂ္ဂိုလ်တွေတော့အာရမရိယသာဇီယနဲ့ဒီကောင်တော့ဒါကြီးကအရှင်ဒီကောင်လို့ရှင်တော့သင်္ဃာယုံတော့တာကကောင်းပါလေရှင်မျိုးဝဲလို့ဖြစ်ပါတယ်သင်္ဃာယုံကအဲ ဒီသိခုံနဲ့ဤစာစာရာရာမှာကျင့်သုံးနေဖို့ဒီမှာတရားအထုတ်ပါလိုက်နဲ့အများကြီးအထုတ်ပြီးရနေဖို့ဒီမှာအထုတ်လို့ပြည့်စုံသွားလို့ရှိရင်လည်းနောင်လည်းပဲကြောင်းညေတယ်လို့ဆက်ပြီးတော့အထုတ်ဖို့ပါပဲ။ဒီကျေဆိုအထုတ်အရေးကြီးပါတယ်။အဲနောက် ကျောင်းကျောင်းဝင်နေတယ်လို့ဝါစုတင်ငါဝါစုတင်ငါကျောင်းလည်းပြောအောင်အဲရသစ္စာဘုရားကြီးအဆုံးမဩဝါဒနဲ့အင်းရေရေပြေပြေကျင့်ကြပါလို့တခြားပြီးတော့တိုက်တွန်းပါလေတိုက်တွန်းတဲ့အတိုင်းကျင့်နိုင်ရလို့ရှိရင်လည်းကောင်းကျိုးတွေဖြစ်ဖို့ရပါပဲ။ကောင်းကျိုးဖြစ်အောင်ကြိုးစားပြီးအထောက်အကူရပါစေ။ ဒီလိုရှိနေတယ်ဘုရားသာသာ